နမောတတာဘဂဒေါရတောသမ္မာသမုဒ္ဒတာနမောတတာဘဂဒေါရတောသမ္မာသမုဒ္ဒတာနမောတတာဘဂဒေါရတောသမ္မာသမုဒ္ဒတာအဘိဓမ္မပိရကဓမ္မအနုလောမဒုက္ခဒုက္ခပဋ္ဌာနာပါဠိမောဒတာဝဒေါရတောသမ္မာသမုဒ္ဒတာနမောတတာဘဂဒေါရတောသမ္မာသမုဒ္ဒတာနမောတတာဘဂဒေါရတောသမ္မာသမုဒ္ဒတာဟေတုဒုက္ခတာဟေတုကဒုက္ခ အာဟိတုခပရာပရိစ္ဆာတိဝါဒပစ္စယသတုကာဟိတုဟေတုံသဟေတုကနာမံပရိစ္ဆာဟေတုသဟေတုကောဓမ္မောပိသတိဟေတုပစ္စယဟေတုံသဟေတုကံဓမ္မံပရိစ္ဆာနာဟေတုသဟေတုကောဓမ္မောဥပ္ပိသတိဟေတုပစ္စယဟေတုံသဟေတုကံဓမ္မံပရိစ္ဆာဟေတုသဟေတုကောဇာဒါဟေတုသဟေတုကောဇာဓမ္မာဥပ္ပိသန္တိဟေတုပစ္စယ သာယေတုံသာယေတုကံဓမ္မံဒိသနာယေတုသာယေတုကောဓမ္မောဥပ္ပဇ္ဇတိအတုပစ္စယနာယေတုံသာယေတုကံဓမ္မံဒိသယေတုသာယေတုကောဓမ္မောဥပ္ပဇ္ဇတိအတုပစ္စယနာယေတုံသာယေတုကံဓမ္မံဒိသယေတုသာယေတုကောဇာနာယေတုသာယေတုကောဇာဓမ္မာဥပ္ပဇ္ဇန္တိဟေတုပစ္စယ ဟေတုံသာဟေတုကံသာနာဟေတုံသာဟေတုကံသာဓမ္မံဒိဋ္ဌာဟေတုသာဟေတုကောဓမ္မောဝိဇ္ဇတိဟေတုပစ္စယဟေတုံသာဟေတုကံသာနာဟေတုံသာဟေတုကံသာဓမ္မံဒိဋ္ဌာနာဟေတုသာဟေတုကောဓမ္မောဥပ္ပဇ္ဇတိဟေတုပစ္စယဟေတုံသာဟေတုကံသာနာဟေတုံသာဟေတုကံသာဓမ္မံဒိဋ္ဌာ ဟေတုသဟေတုကောဇာနာဟေတုသဟေတုကောဇာဓမ္မာဥပ္ပဇာတိဟေတုပစ္စယဟေတုယာနဝအာရမေနဝပေယလာအဝိတေနဝတံခိတံပစ္စည်းနိယနာအဓိပတိဟေတုံသဟေတုကံဓမ္မံဒိသဟေတုသဟေတုကောဓမ္မောဥပ္ပစ္စတိနာအဓိပတိပစ္စယတံခိတံနာအဓိပတိယာနဝနာဘုရေသာတေနဝနာပစ္ဆာသာတေနဝနာကာမေတိနိနာဝိဘာကေနဝနာ နာဝိပယုတ်တေနောအတံခိတံဟေတုပစ္စယနာအဓိပတိယနောအတံခိတံနာအဓိပတိပစ္စယဟေတုယာနောအတံခိတံအာဇာတဝါရံပိပစ္စယဝါရံပိနေတ္တယဝါရံပိတံသာဒဝါရံပိတံယုတ်ဒဝါရံပိပရိစ္ဆဝါရတတိတံဟေတုအာရမဏဟေတုသဟေတုဝဓမ္မောဟေတုသာသဟေတုကတာရမတဟေတုပစ္စေနာပစ္စယော ဟေတုသာဟေတုကောဓမ္မောနာဟေတုသာသာဟေတုကတာဓမ္မတာဟေတုပစ္စေနာပစ္စယောဟေတုသာဟေတုကောဓမ္မောဟေတုသာသာဟေတုကတာသာနာဟေတုသာသာဟေတုကတာသာဓမ္မတာဟေတုပစ္စေနာပစ္စယောဟေတုသာဟေတုကောဓမ္မောဟေတုသာသာဟေတုကတာဓမ္မတာအာရမဏပစ္စေနာပစ္စယောဟေတုသာဟေတုကောဓမ္မောနာဟေတုသာသာဟေတုကတာဓမ္မတာအာရမဏပစ္စေနာပစ္စယော ဟေတုသဟေတုကောဓမ္မောဟေတုသာသဟေတုကသာဇာနာဟေတုသာသဟေတုကသာဇာဓမ္မသာအာရမဏပစ္စေနာပစ္စယောနာဟေတုသဟေတုကောဓမ္မောနာဟေတုသာသဟေတုကသာဓမ္မသာအာရမဏပစ္စေနာပစ္စယောနာဟေတုသဟေတုကောဓမ္မောဟေတုသာသဟေတုကသာဓမ္မသာအာရမဏပစ္စေနာပစ္စယောနာဟေတုသဟေတုကောဓမ္မောဟေတုသာသဟေတုကသာသာ နာယေတုသာသာယေတုကသာဇာတမသာရမဏပိစေနာပိစယောဟေတုသာယေတုဝောဇာနာယေတုသာယေတုဝောဇာဓမ္မာဟေတုသာသာယေတုကသာဓမ္မသာရမဏပိစေနာပိစယောဟေတုသာယေတုကောဇာနာဟေတုသာဟေတုကောဇာဓမ္မာနာဟေတုသာသာယေတုကသာဓမ္မသာရမဏပိစေနာပိစယောဟေတုသာယေတုကောဇာနာဟေတုသာဟေတုကောဇာဓမ္မာ ဟေတုသာသာဟေတုကာသာသာနာဟေတုသာသာဟေတုကာသာသာဓမ္မသာအာရမဏပစ္စေနာပစ္စယောတံခိတံဟေတုယာတိနိအာရမေနဝပေယလာဥပနိတေနဝအာဝိကရေနဝသံခိတံယထာကုသလာတိကေပညာဝါရံဧဝံဝိဓာရိတပံအာဟေတုကဗရပစ္စယသတုကဟေတုံအာဟေတုကာရမံပိစ္ဆာနာဟေတုအာဟေတုကောဓမ္မောဥပ္ပဇတိဟေတုပစ္စယ နာယေတုံ အာယေတုကံဓမ္မံသစ္စာနာယေတုအာယေတုကောဓမ္မောဥပ္ပစ္စတိယေတုပစ္စယဟေတုံအာယေတုကံဇာနာယေတုံ အာယေတုကံဇာဓမ္မံသစ္စာနာယေတုအာဟိတုကောဓမ္မောပိသတိဟေတုပိစေယသံခိတံဟေတုယာတိတိအာရမဏေဧကံအဝိကတိနိနိသံခိတံသာဇာတဝါရံမိပေယလာအမြုဒ္ဒဝါရံမိပိဿဝါရတတိတံဟေတု အာယေတုဘာဓမ္မောနာဟေတုဒ္ဒအာယေတုကသာရမသာဟေတုပိစေနာပိစယောဟေတုအာယေတုကဓမ္မောဟေတုဒ္ဒအာယေတုကသာရမသာရမနာပိစေနာပိစယောဟေတုအာယေတုဘာဓမ္မောနာဟေတုဒ္ဒအာယေတုကသာရမသာအာရမနာပိစေနာပိစယောနာယေတုအာယေတုကောဓမ္မောနာယေတုဒ္ဒအာယေတုကသာရမသာရမနာပိစေနာပိစယော နာယေတုအာယေတုဘောဓမောဟေတုံသာအာယေတုခတာဓမ္မတာအာရမဏပိစေနာပိစယောတံခိတံဟေတုယဧကံအာရမေသတ္တာရိအဝိကတိသတ္တာရိတံခိတံယထာကုသလတိကေပညာဝါရံဧဝံဝိထာရိတပံဟေတုတုကဟေတုတံပြုတ်တာတုက ပရိဇာဒေဝရာပစ္စယသရုပ်ကာဟေတုဟေတုဟေတုတံမြုတ်တံဓမ္မံဒိသဟေတုဟေတုတံမြုတ်သောဓမ္မောဥပ္ပိသတိဟေတုပစ္စယဟေတုဟေတုတံမြုတ်တံဓမ္မံဒိသနာဟေတုဟေတုတံမြုတ်သောဓမ္မောဥပ္ပိသတိဟေတုပစ္စယဟေတုဟေတုတံမြုတ်တံဓမ္မံဒိသဟေတုဟေတုတံမြုတ်သောဇာနာဟေတုဟေတုတံမြုတ်သောဇာဓမ္မာ ဩဝိဇာနိဟေတုပစ္စယနာဟေတုဟေတုတံမြုပ်တနာမံဒိဋ္ဌာနာဟေတုဟေတုတံမြုပ်တော်ဓမ္မောဝိဇာတိဟေတုပစ္စယတိနိဟေတဝေတုတံမြုပ်တံသာနာဟေတုဟေတုတံမြုပ်တံသာဓမ္မံဒိဋ္ဌာဟေတုဟေတုတံမြုပ်တော်ဓမ္မောဝိဇာတိဟေတုပစ္စယတိနိတံခိတံဟေတုယာနဝအရမေနဝပိယလာအဝိကတိနဝသံခိတံဟေတုဟေတုတံမြုပ်တော်ဓမ္မောဟေတုတ္တဟေတုတံမြုပ်တသာဓမ္မတ္တ ဟေတုပစ္စေနာပစ္စယောတိနိတံခိတံယေတုယာတိနိပယလာအဝိကတိနဝတံခိတံယထာကုသလတိကေပညာဝါရံဧဝံဝိထာရိတပံဟေတုဟေတုဝိပြုဒ္ဓံဓမ္မံဒေသနာဟေတုဟေတုဝိပြုဒ္ဓောဓမ္မောဥပ္ပစ္စတိဟေတုပစ္စယနာဟေတုဟေတုဝိပြုဒ္ဓံဓမ္မံဒေသနာဟေတုဟေတုဝိပြုဒ္ဓောဓမ္မောဥပ္ပစ္စတိဟေတုပစ္စယ ဟေတဝေတုဝိပြုတ်တံဇာတနာဟေတုံဟေတုဝိပြုတ်တံဇာဓမ္မံတိဇာနာဟေတုဟေတုဝိပြုတ်သောဓမ္မောဥပ္ပစ္စတိဟေတုပစ္စယတံခိတံဟေတုယာတိနိအာရမေကံပေယလာအဝိကရေတိနိအာဇာတဝါရံပိပေယလာတံပြုတ်တဝါရံပိရိဇဝါရသတိတံဝိထာရိတပံဟေတုဟေတုဝိပြုတ်သောဓမ္မောဟေနာဟေတုတ္တ ဟေတုဝေမြုဒ္ဓသာရမသာဟေတုပစ္စေနပစ္စေယောတံခိတံဟေတုယာဧကံအာရမေသဒ္ဓာရိပေယလာအဝိကတိသဒ္ဓာရိတံခိတံယထာကုသလတိကေပညာဝါဒံဧဝံဝိထာရိတပံဟေတုဒုက္ခဟေတုသာဟေတုကာဒုက္ခပရိဇာဝါရာပစ္စေအစဒုက္ခဟေတုဟေတုဟေတုဟေတုစေဝသာဟေတုကံသဓမ္မံပရိဇာ ဟေတုဟေတုစေဝတာဟေတုကောဓမ္မောဥပ္ပဇတိဟေတုပစ္စယသဗ္ဗတာဧကံနာဟေတုံနာဟေတုကံစေဝနာဇာဟေတုံဓမ္မံဒိဇာနာဟေတုနာဟေတုကောစေဝနာဇာဟေတုဓမ္မောဥပ္ပဇတိဟေတုပစ္စယသဗ္ဗတာဧကံဟေတုဒုက္ခဟေတုဟေတုတံမြုဒ္ဓဒုက္ခပရိစ္ဆဝါရာပစ္စယစတုက္ခဟေတု ဟေတုံဟေတုံဇေဝဟေတုသံမြုတ်တံဇာဓမ္မံပိစ္ဆာဟေတုဟေတုဇေဝဟေတုသံမြုတ်သောဇာဓမ္မောဝိဇတိဟေတုပိစေယသဘာဒဧကံနာဟေတုံဟေတုသံမြုတ်တံဇေဝနာဇာဟေတုံဓမ္မံပိစ္ဆာနာဟေတုဟေတုသံမြုတ်သောဇေဝနာဇာဟေတုဓမ္မောဥပိဇတိဟေတုပိစေယသဘာဒဧကံဟေတုတုက နာယေတုသာယေတုကာဒုက္ခနာယေတုံသာယေတုကနာမံဒိသနာယေတုသာယေတုကောဓမောဥပ္ပဇ္ဇတိဧတုပိစေယသဗ္ဗတာဧကံနာယေတုံအာယေတုကံဓမ္မံဒိသနာယေတုအာယေတုကောဓမောဥပ္ပဇ္ဇတိဧတုပိစေယသဗ္ဗတာဧကံဟေတုကောစကနိဋ္ဌိတံဟေတုဒုက္ခသပ္ပစေယဒုက္ခ ပရိစ္ဆာနိဝါဒပစ္စယသတုကဟေတုံသဗ္ဗစ္စယံဓမ္မံဒိသဟေတုသဗ္ဗစ္စယောဓမ္မောပစ္စတိအတုပစ္စယဒီနိနာဟေတုံသဗ္ဗစ္စယံဓမ္မံဒိသနာဟေတုသဗ္ဗစ္စယောဓမ္မောဥပ္ပစ္စတိအတုပစ္စယဒီနိဟေတုံသဗ္ဗစ္စယံဇာနာဟေတုံသဗ္ဗစ္စယံဇာဓမ္မံဒိသဟေတုသဗ္ဗစ္စယောဓမ္မောဥပ္ပစ္စတိအတုပစ္စယဒီနိတံခိတံ ဣတုယနဝအာရမေနဝပေယလာအဝိတေနဝတံခိတံအာဇာတဝါရံပိပေယလာသံယုဒ္ဓဝါရံပိပရိဇဝါရတတိတံဟေတုသပိစယောဓမ္မောဟေတုဒ္ဓသပိစယသာရမတာဟေတုပိစေနာပိစယောတံခိတံဟေတုယာတိနိသံခိတံပညာဝါရံပိဧဝံဝိထာရိတပံဟေတုဒုက္ခသင်္ကတဒုက္ခ ဟေတုံသင်္ကနာဓမ္မပိဿာဟေတုသင်္ကနောဓမ္မောပိစတိဟေတုပိစယဟေတုယာနဝပေယလာအဝိတေနဝသပိစယဒုက္ခတတိတံဟေတုဒုက္ခသာနိဒသနာဒုက္ခဟေတုအာနိဒသနာဓမ္မပိဿာဟေတုအာနိဒသနောဓမ္မောဥပိစတိဟေတုပိစယတိနိနာဟေတုံအာနိဒသရဏမံဒိသနာဟေတုအာနိဒသနောဓမ္မောဥပ္ပဇတိဟေတုပစ္စယတိနိ ဟေတုံအာနိဒသနံသာနာဟေတုံအာနိဒသင်္သာဓမ္မပဋိစ္စာဟေတုအာနိဒသနောဓမ္မောဝိဇ္ဇတိဟေတုပိစေဟာတိနိတံခိတံဟေတုယာနဝပိယလာအဝိကတိနဝတံခိတံသဟဇာတဝါရံပိပိယလာပေဇာဝါရံပိဝိဒ္ဓရိတပံဟေတုဒုက္ခသဗ္ဗတိကဒုက္ခနာဟေတုံသဗ္ဗတိကံဓမ္မနိစ္စနာဟေတုသဗ္ဗတိကောဓမ္မောပိဇတိဟေတုပိစေဟာသဗ္ဗတာဧကံ ဟေတုံအပရိကံဓမ္မံဒိသဟေတုအပရိကောဓမ္မောပိသတိအတုပစ္စယဟေတုံအပရိကံဓမ္မံဒိသနာဟေတုအပရိကောဓမ္မောပိသတိအတုပစ္စယဟေတုံအပရိကံဓမ္မံဒိသဟေတုအပရိကောဇာနာဟေတုအပရိကောဇာဓမ္မဝေဇန္တိဟေတုပစ္စယနာဟေတုံအပရိကံဓမ္မံဒိသနာဟေတုအပရိကောဓမ္မောဥပ္ပစ္စတိဟေတုပစ္စယတိနိ ဟေတုံအပရိကံသာနာဟေတုံအပရိကံသာဓမ္မံသစ္စာဟေတုအပရိကောဓမ္မောပိသတိအတုပစ္စယတိနိတံခိတံဟေတုယာနဝအာရံနေနဝပိယလာအဝိတေနဝတံခိတံအာဇာတဝါရံပိပိယလာပညာဝါရံပိဝိထာရိတပံဟေတုတုကရူပိရုကနာယေတုံရူပိဏမံဒိသနာယေတုရူပိဓမ္မောပိသတိအတုပစ္စယသဗ္ဗဒါဧကံ ဟေတုံအရူပိန်ဓမ္မံဒိသဟေတုအရူပိဓမ္မောဝိဇတိအတုပစ္စယတိနိနာဟေတုံအရူပိန်ဓမ္မံဒိသနာဟေတုအရူပိဓမ္မောဝိဇတိအတုပစ္စယတိနိဟေတုံအရူပိန်ဇာနာဟေတုံအရူပိန်ဇာဓမ္မံဒိသဟေတုအရူပိဓမ္မောဥပ္ပစ္စတိဟေတုပစ္စယတိနိတံခိတံ ဟေတုယာနဝအာရမဏေနဝပေယလာအဝိဒေနဝတံခိတံလာဇာတဝါရံပိပေယလာပညာဝါရံပိဝိထာရေတပံဟေတုတုကလောကိယတုကဟေတုလောကိယံဓမ္မံဒိသဟေတုလောကိယောဓမ္မောပိစတိဟေတုပစ္စယတိနိ နာဧတုံလောကိယံဓမ္မံဒိသနာဧတုလောကိယောဓမ္မောပိစတိဧတုပိစယာတိတိဟေတုံလောကိယံသာနာဟေတုံလောကိယံသာဓမ္မံဒိသဟေတုလောကိယောဓမ္မောဝိဇတိဟေတုပစ္စယတိနိတံခိတံဟေတုယာနဝအာရမဏေနဝပေယလာအဝိကတိနဝတံခိတံအာဇာတဝါရံပိပေယလာပညာဝါရံပိဧဝံဝိဒ္ဓာရိတပံ ဟေတုံလောကုတ္တရဓမ္မံဒိသာဟေတုလောကုတ္တရောဓမ္မောဥပိသတိဟေတုပစ္ဆေယတိနိနာဟေတုံလောကုတ္တရဓမ္မံဒိသာနာဟေတုလောကုတ္တရောဓမ္မောဥပိသတိဟေတုပစ္ဆေယတိနိဟေတုံလောကုတ္တရံသာနာဟေတုံလောကုတ္တရံသဓမ္မံဒိသာဟေတုလောကုတ္တရောဓမ္မောဥပိသတိဟေတုပစ္ဆေယတိနိတံခိတံဟေတုယာနဝအရမေနဝပိယလာ အဝိကနေနဝသံခိတံသာဇာတဝရံပိပေယလာသံပြုတ်တဝရံပိပညာဝရံပိပရိဇာဝရံသတိတံဝိထာရိတပံဟေတုဒုကကေနစီဝိညာယတုကဟေတုံကေနစီဝိညာယနာမံဒိဋ္ဌာဟေတုကေနစီဝိညာယောဓမ္မောပိစတိဟေတုပစ္စယသံခိတံဟိတုယာနဝပေယလာအဝိတေနဝသံခိတံသာဇာတဝါရံပိပေယလာ ပညာဝရံပိဝိဓာရေတပံဟေတုံကေနဇိနဝိညေယံဓမ္မပဋိစ္စာဟေတုကေနဇိနဝိညေယောဓမ္မောပိစတိဟေတုပစ္စယတံခိတံဟေတုယနဝပေယလာ အဝိကရေနဝသဗ္ဗဒါဝိဒါရောဇူလန္တရဒုက္ခနိဋ္ဌိတံဟေတုဒုက္ခသာသဝဒုက္ခဟေတုဒုက္ခအာသဝဒုက္ခ ဟေတုဝါသွေနာမံဒိသဟေတုအာသောဓမ္မောဝိဇတိဟေတုပိစယဟေတုအာသွေနာမံဒိသအနာဟေတုအာသောဓမ္မောဝိဇတိဟေတုပိစယဟေတုအာသွေနာမံဒိသဟေတုအာသောဇာနာဟေတုအာသောဇာဓမ္မဝိဇတိဟေတုပိစယနာဟေတုအာသွေနာမံဒိသနာဟေတုအာသောဓမ္မောဥပ္ပိဇတိဟေတုပိစယဟေတုအာသွင်္ဇာနာဟေတုအာသွင်္ဇာဓမ္မံဒိသ ဟေတုအာသောဓမ္မောဥပ္ပဇ္ဇတိအတုပစ္စယတံခိတံဟေတုယပင်္စအာရမေပင်္စပိယလာအာဝိတေပင်္စသဗ္ဗတာဝိဒါရောဟေတုံနောဟာသွင်ဓမ္မံဒိသဟေတုနောဟာသောဓမ္မောဥပ္ပဇ္ဇတိအတုပစ္စယတိနိနာဟေတုံနောအာသွင်ဓမ္မံဒိသနာဟေတုနောဟာသောဓမ္မောဥပ္ပဇ္ဇတိအတုပစ္စယတိနိ ဟေတုံနောအာသဝင်္ဇာနာဟေတုံနောအာသဝင်္ဇာဓမ္မံဒိသဟေတုနောအာသောဓမ္မောဥပိသတိဟေတုပိစယတိနိတံခိတံဟေတုယာနဝပေယလာအဝေကရေနဝသဗ္ဗတာဝိထာရောဟေတုဒုက္ခသာသောဒုက္ခဟေတုဟာသွေနာမံဒိသဟေတုဟာသောဓမ္မောပိစတိဟေတုပိစယတိနိနာဟေတုံသာသွေနာမံဒိသနာဟေတုသာသောဓမ္မောပိစတိဟေတုပိစယတိနိ ဟေတုံသာသဝေဇာနာဟေတုံသာသဝေဇာဓမ္မံဒိသာဟေတုသာသောဓမ္မောပိဇတိဟေတုပိစယတိနိသံခိတံဟေတုယာတဝဘေယလာအဝိတေနဝသဗ္ဗတာဝိထာရောဟေတုံအနာသဝေဓမ္မံဒိသာဟေတုအနာသောဓမ္မောပိဇတိဟေတုပိစယတိနိနာဟေတုံအနာသဝေဓမ္မံဒိသနာဟေတုအနာသောဓမ္မောဥပိဇတိဟေတုပိစယတိနိ ဟေတုံနာသဝင်ဇာနာဟေတုံနာသဝင်ဇာဓမ္မံပဋိစ္ဆာဟေတုအနာသောဓမ္မောဥပိသတိဟေတုပိစရာတိနိသံခိတံဟေတုယာနဝပေယလာအဝိကရေနဝသဗ္ဗဒါဝိဒါရောဟေတုဒုက္ခအာသောအတံပြုတ်တာဒုက္ခ ဟေတုံအာသောတံပြုတ်တံဓမ္မံဒိသဟေတုအာသောတံပြုတ်သောဓမ္မောဥပိသတိဟေတုပစ္စယတံခိတံဟေတုယာနဝပေယလာအာဝိတေနဝသဘာဒဝိထာရောဟေတုအာသောဝိပြုတ်တံဓမ္မံဒိသဟေတုအာသောဝိပြုတ်သောဓမ္မောဥပိသတိဟေတုပစ္စယတံခိတံဟေတုယာနဝပေယလာအာဝိတေနဝသဘာဒဝိထာရောဟေတုဒုက္ခအာသဝတာသဝဒုက္ခ ဟေတုံအာသွင်ဇေဝသာသွင်ဇဓမ္မပိစ္ဆာဟေတုအာသောဇေဝသာသောဇဓမ္မောဩဝိဇတိဟေတုပိစေယတံခိတံဟေတုယာပင်စပိယလာအဝိတေပင်စာသဘာဒဝိဒါရောဟေတုံသာသွင်ဇေဝနောဇာအာသွင်ဓမ္မပိစ္ဆာဟေတုသာသောဇေဝနောဇာသောဓမ္မောပိဇတိဟေတုပိစေယတံခိတံဟေတုယာနဝပိယလာအဝိတေနဝသဘာဒဝိဒါရော ဟေတုတုကအာသောအာသောတံမြုပ်တာတုကဟေတဝါသွင်စေဝါသောတံမြုပ်တေသာဓမ္မံပဋိစ္စာဟေတုအာသောစေဝါအာသောတံမြုပ်သောဇာဓမ္မောဩဝိဇတိဟေတုဝိဇယတံခိတံဟေတုယပင်စပိယလာအဝိတေပင်စသဗ္ဗရာဝိထာရောဟေတုအာသောအာတံမြုပ်တေစေဝါနောဇာအာသွင်ဓမ္မံပဋိစ္စာဟေတုအာသောတံမြုပ်သောစေဝါနောဇာသောဓမ္မောဝိဇတိဟေတုပိစေယ ဟိတုယပင်စာပေယလာအဝိတေပင်စာသဗ္ဗတာဝိဓာရောဟိတုဒုက္ခအာသွာဝိမြုဒ္ဓသာသွာဒုက္ခဟိတုအာသွာဝိမြုဒ္ဓသာသွေနာမံသစ္စာဟိတုအာသွာဝိမြုဒ္ဓောအာသောဓမ္မောဝိဇတိဟိတုပစ္စယသံခိတံဟိတုယာနဝပေယလာအဝိတေနဝသဗ္ဗတာဝိဓာရောဟိတုအာသွာဝိမြုဒ္ဓသာသွေနာမံသစ္စာဟိတု အာသောဝိပြုံတော်နာသောဓမ္မောဝိဇ္ဇတိဟေတုပစ္စယတံခိတံဟေတုယာနဝပေယလာအဝိကရေနဝသဗ္ဗဒါဝိဒါရောဟေတုတုကအာသောကောက္ခဒိဋ္ဌိတံဟေတုတုကသင်္ကြောသနာတိတုကဟေတုံသင်္ကြောသနံဓမ္မံဒိသဗေယလာဟေတုံကနာနာမံဒိသဗေယလာ ဟေတုံဩကံဓမ္မံပဋိစ္စပေယလာဟေတုံယောကံဓမ္မံပဋိစ္စပေယလာဟေတုံနိယရဏံဓမ္မံပဋိစ္စပေယလာဟေတုံနောပရမသံဓမ္မံပဋိစ္စဟေတုနောပရမသောဓမ္မောဥပိသတိအတုပိစယသံဂိတံတုယာနဝပေယလာအဝိတေနဝသဘာဒကောက်စကံဝိဒါရိတပံဟေတုတုကပရမသကောက်စကံဒိဋ္ဌိတံ ဟေတုဒုက္ခသာရမဏဒုက္ခဟေတုသာရမဏဓမ္မံဒိသဟေတုသာရမဏဓမ္မောဥပိသတိဟေတုပစ္စယတိနိနာဟေတုံသာရမဏဓမ္မံဒိသနာဟေတုသာရမဏဓမ္မောဥပိသတိဟေတုပစ္စယတိနိဟေတုံသာရမဏေသာနာဟေတုံသာရမဏေသာဓမ္မံဒိသဟေတုသာရမဏဓမ္မောဥပိသတိဟေတုပစ္စယတိနိတံခိတံဟေတုယာနဝပေယလာအဝိကရေနဝါ အဘာဒဝိဒါရောနာဟိတုံနာရမဏနာမံဒိသနာဟိတုအနာရမဏောဓမ္မောဥပိသတိဟိတုပစ္စယသဘာဒဧကံဟေတုဒုက္ခစိတ်တဒုက္ခဟေတုံသောစိတ်တနာမံဒိသဟေတုသောစိတ်သောဓမ္မောဥပိသတိဟေတုပစ္စယသံခိတံဟေတုယာနဝမေယလာ အဝေကရေနဝသဘာဒဝိဒါရောဟေတုဒုက္ခစေရတိကဒုက္ခ ဟေတုံစေတိကံဓမ္မံပိစ္ဆာဟေတုစေတိကောဓမ္မောပိစ္ဆတိအတုပိစ္ဆယတံခိတံဟေတုယာနဝမေယလာအဝိကရေနဝသဗ္ဗတာဝိဒါရောနာဟေတုံအာစေတိကံဓမ္မံပိစ္ဆာနာဟေတုအာစေတိကောဓမ္မောပိစ္ဆတိအတုပိစ္ဆယသဗ္ဗတာဧကံဟေတုဒုက္ခစိတ်ဓာတံပြုတ်တာဒုက္ခ ဟေတုံစိတ်ဓာကံမြုပ်ဌာနာမံပိစ္ဆာဟေတုစိတ်ဓာကံမြုပ်သောဓမ္မောပိစတိအတုပိစယတံခိတံဟေတုယာနဝပေယလာအဝေကရေနဝသဗ္ဗဒါဝိထာရောနာဟေတုစိတ်ဓာဝိမြုပ်တံဓမ္မံပိစ္ဆာနာဟေတုစိတ်ဓာဝိမြုပ်သောဓမ္မောဥပိစတိအတုပိစယသဗ္ဗဒါဧကံဟေတုဒုက္ခစိတ်ဓာတံသတ္ထာဒုက္ခ ဟေတုံစိတ်ဓာတံသတ္တံဓမ္မနိစ္စဟေတုစိတ်ဓာတံသာတောဓမ္မောပိစတိဟေတုပိစယသံဂိတံဟေတုယာနဝဘေယလာအဝေကရေနဝသဘာဒဝိထာရောသာဟေတုံစိတ်ဓာဝိတံသတ္တံဓမ္မနိစ္စနာဟေတုစိတ်ဓာဝိတံသာတောဓမ္မောပိစတိဟေတုပိစယသဘာဒဧကံဟေတုဒုက္ခစိတ်ဓာသမုဋ္ဌာနာဒုက္ခ ဟေတုံစိတ်တသမုဒ္ဒနာဓမ္မပိစ္ဆာဟေတုစိတ်တသမုဒ္ဒနောဓမ္မောဥပိစ္ဆတိဟေတုပစ္စယသံဂိတံဟေတုယာနဝပိယလာအဝေကတိနဝသဗ္ဗတာဝိထာရောနာဟေတုံသောစိတ်တသမုဒ္ဒနာဓမ္မပိစ္ဆာနာဟေတုသောစိတ်တသမုဒ္ဒနောဓမ္မောဥပိစ္ဆတိဟေတုပစ္စယသဗ္ဗတာဧကံဟေတုဒုက္ခစိတ်တသာဘူဒုက္ခ ဟေတုံစိတ်တာသာဗုဒ္ဓမံဒိဋ္ဌာဟေတုစိတ်တာသာဗုဒ္ဓမောဥပ္ပိသတိဟေတုပိစယသဝဒတဝနာဟေတုံနောစိတ်တာသာဗုဒ္ဓမံဒိဋ္ဌာနာဟေတုနောစိတ်တာသာဗုဒ္ဓမောဥပ္ပိသတိဟေတုပိစယသဝဒဧကံသဝဒဝိဒါရောဟေတုတုကစိတ်ဓာတုပရိဝတိတုကဟေတုံစိတ်ဓာတုပရိဝတိဓမ္မံဒိဋ္ဌာဟေတုစိတ်ဓာတု ပရိဝတိဓမ္မောဝိဇတိဟေတုပစ္စယသဗ္ဗဒါနဝနာယေတုံနောစိတ်ဓာနုပရိဝတိဓမ္မံဒိသနာယေတုနောစိတ်ဓာနုပရိဝတိဓမ္မောဝိဇတိဟေတုပစ္စယသဗ္ဗဒါဧကံသဗ္ဗဒါဝိဒါရောဟေတုတုကစိတ်ဓာတံသဒ္ဒသမုဒ္ဒါနတုကဟေတုံစိတ်ဓာတံသဒ္ဒသမုဒ္ဒါနာနာမံဒိသဟေတုစိတ်ဓာတံသဒ္ဒသမုဒ္ဒါနော ဓမ္မောဥပိသတိဟေတုပိစယသဗ္ဗဒနဝနာဟေတုံနောစိတ်တသံသတ္တသမုဒ္ဒနံဓမ္မံဒိသနာဟေတုနောစိတ်တသံသတ္တသမုဒ္ဒနောဓမ္မောဥပိသတိဟေတုပိစယသဗ္ဗဒဧကံသဗ္ဗဒဝိဓာရော ဟေတုတုကစိတ်ဓာတန်တထသမုဋ္ဌာနာသာဘုတုကဟေတုံစိတ်ဓာတန်တထသမုဋ္ဌာနာသာဘုံနာမံပဋိဇာဟေတုစိတ်ဓာတန်တထသမုဋ္ဌာနာသာဘုဓမ္မောဩဝိဇတိဟေတုပိစယသဗ္ဗဓနဝနာဟေတုံနောစိတ်ဓာတန်တထသမုဋ္ဌာနာသာဘုံဓမ္မံပဋိဇာနာဟေတုနောစိတ်ဓာတန်တထသမုဋ္ဌာနာသာဘုဓမ္မောဩဝိဇတိဟေတုပိစယသဗ္ဗဓဧကံသဗ္ဗဓဝိဓာရောဟေတုတုက စိတ်ဓာတံသာဓာသမုဋ္ဌာနာနုပရိဝတိဒုက္ခဟေတုံစိတ်ဓာတံသာဓာသမုဋ္ဌာနာနုပရိဝတိဓမ္မံပရိစ္ဆာဟေတုစိတ်ဓာတံသာဓာသမုဋ္ဌာနာနုပရိဝတိဓမ္မောဝိဇ္ဇတိယတုပိစယသဗ္ဗဒါနဝနာဟေတုံနောစိတ်ဓာတံသာဓာသမုဋ္ဌာနာနုပရိဝတိဓမ္မံပရိစ္ဆာနာယေတုနောစိတ်ဓာတံသာဓာသမုဋ္ဌာနာနုပရိဝတိဓမ္မောဝိဇ္ဇတိအတုပိစယ သဗ္ဗဒဧကံသဗ္ဗဒဝိဒါရောဟေတုတုကဣဇတိကတုကနာယေတဝေဇတိကနာမံဒိသနာယေတုဣဇတိကောဓမ္မောပိစတိဟေတုပစ္စယသဗ္ဗဒဧကံသဗ္ဗဒဝိဒါရောဟေတုံဘာဟိတံဓမ္မံဒိသဟေတုဘာဟိရောဓမ္မောဥပိသတိဟေတုပစ္စယသဗ္ဗဒနဝသဗ္ဗဒဝိဒါရောဟေတုတုကဥပါရာတုက ဟေတုံနောဥပါဒာဓမ္မပရိစ္ဆာဟေတုနောဥပါဒာဓမ္မောဥပိစ္ဆတိဟေတုပိစ္ဆယတံခိတံဟေတုယာနဝပေယလာအဝိကတိနဝတံခိတံသဗ္ဗဒါဝိဒါရောဟိတုတုကဥပါဒိဏဒုက္ခဟေတုံဥပါဒိဏနာမံဒိသဟေတုဥပါဒိနောဓမ္မောဝိသတိအတုပစ္စယသံခိတံဟေတုယာနဝပေယလာအဝိဒေနဝသဗ္ဗဒါဝိဒါရောဟေတုံ အနုဘာဒိဏဓမ္မံဒိသဟေတုအနုဘာဒိဏဓမ္မောပိသတိဟေတုပိစယသံခိတံဟေတုယာနဝပေယလာအဝေတိနဝသဗ္ဗဒါဝိသာရောဟေတုဒုက္ခမန္တရာဒုက္ခနိဋ္ဌိတံဟေတုဒုက္ခစိတ်သာသံတရသမုဋ္ဌာနာနုပေဝတိဒုက္ခဟေတုံစိတ်သာသံတရသမုဋ္ဌာနာနုပရဝတိဓမ္မံဒိသဟေတုစိတ်သာသံတရသမုဋ္ဌာနာနု ပရိဝတိဓမ္မောဝိဇ္ဇတိအတုပစ္ဆယသဗ္ဗရနဝနာဧတုံသောစိတ်တသံတထာသမုဋ္ဌာနာနုပရိဝတိဓမ္မံဒိသနာဧတုံသောစိတ်တသံတထာသမုဋ္ဌာနာနုပရိဝတိဓမ္မောဝိဇ္ဇတိအတုပစ္ဆယသဗ္ဗတာဧကံသဗ္ဗတာဝိဒါရောဟေတုဒုက္ခဣဇတိကာဒုက္ခနာဧတုံဣဇတိကံဓမ္မံဒိသနာဟေတုဣဇတိကောဓမ္မောဝိဇ္ဇတိအတုပစ္ဆယသဗ္ဗတာဧကံသဗ္ဗတာဝိဒါရောဟေတုံ ဘာဟိရံဓမ္မံပစ္စာဟေတုဘာဟိရောဓမ္မောပစ္စတိဟေတုပစ္စယသဗ္ဗဓနဝသဗ္ဗဓဝိထာရော ဟေတုဒုက္ခဥပါရာဒုက္ခဟေတုံနာဥပါရာဓမ္မံဒိသာဟေတုနောဥပါရာဓမ္မောဝိသတိဟေတုဝိဇယတံခိတံဟေတုယာနဝပေယလာအဝိဒေနဝတံခိတံသဘာဒဝိထာရော ဟေတုဒုက္ခဥပါဒိဏဒုက္ခ ဟေတုဥပါရိဏံဓမ္မံပိစာဟေတုဥပါရိဏောနာမောပိစတိဟေတုပိစယသံခိတံဟေတုယာနဝဘေဟလာအဝိနေနဝသဘာဒဝိထာရောဟေတုနုပါရိဏနာမံပိစာဟေတုနုပါရိဏောဓမ္မောပိစတိဟေတုပိစယသံခိတံဟေတုယာနဝဘေဟလာအဝိကတိနဝသဘာဒဝိထာရောဟေတုဒုက္ကမန္တရဒုက္ကနိတိတံ ဟေတုတုကဥပါရဏကောက်စကဟေတုဥပါရဏံဓမ္မံဒေသနာဟေတုဥပါရဏောဓမ္မောဥပေသတိဟေတုပစ္စယဟေတုယာတဝေပေယလာအဝိတေတဝေတံခိတံဟေတုတုကကိလေသာကောက်စကဟေတုံကိလေသာဓမ္မံဒေသဟေတုကိလေသောဓမ္မောဥပေသတိဟေတုပစ္စယဟေတုယာနဝပေယလာအဝိတေနဝတံခိတံဟေတုတုကပိဋိတုက ဟေတုံဒသနေနာပါဒမန္တမံဒိသဟေတုဒသနေနာပါဒဘောဓမ္မောဥပစ္စတိဟေတုပစ္စယသဘာဒနဝဝိပါကံနတိဟေတုံနာဒသနေနာပါဒပါဏမံဒိသဟေတုနာဒသနေနာပါဒဘောဓမ္မောဥပစ္စတိဟေတုပစ္စယသဘာဒနဝဝိပါကံနတိဟေတုံဘာဝနာယပါဒမန္တမံဒိသဟေတုဘာဝနာယပါဒဘောဓမ္မောဥပစ္စတိဟေတုပစ္စယ သဗ္ဗဒနဝဝိပါကနာတိဟေတုံနာဘာဝနာယပါဒဗန္ဓမ္မတိစ္ဆာဟေတုနာဘာဝနာယပါရဘောဓမ္မောဥပိသတိဣတုပိစေယသဗ္ဗရနဝဝိပါကနာတိဟေတုံသတနေနာပါဒပါဟိတုကန္နာမံဒိဋ္ဌာဟေတုသတနေနာပါဒပါဟိတုကောဓမ္မောဥပိသတိဣတုပိစေယသဗ္ဗရနဝဟေတုံနာတနေနာပါဒပါဟိတုကန္နာမံဒိဋ္ဌာဟေတု နာရတနေနာပါဒပါဟိတုကောဓမ္မောဥပ္ပိသတိဟိတုပိစယသဗ္ဗဒါနဝဟိတုဘာဝနာယပါဒပါဟိတုကံဓမ္မံဒိသဟိတုဘာဝနာယပါဒပါဟိတုကောဓမ္မောဥပ္ပိသတိဟိတုပိစယသဗ္ဗဒါနဝဟိတုနာဘာဝနာယပါဒပါဟိတုကံဓမ္မံဒိသဟိတုဘာနာဘာဝနာယပါဒပါဟိတုကော ဓမ္မောပိသတိဟေတုပိစယသဗ္ဗဒါနဝဟေတုသာဝိတကာနာမံဒိသဟေတုသာဝိတကောနာမောပိသတိဟေတုပိစယသဗ္ဗဒါနဝဟေတုအဝိတကာနာမံဒိသဟေတုအဝိတကောဓမ္မောပိသတိဟေတုပိစယသဗ္ဗဒါနဝဟေတုံသဝိဇာရံဓမ္မံဒိသဟေတုသဝိဇာရောဓမ္မောပိသတိဟေတုပိစယသဗ္ဗဒါနဝဟေတုံအဝိဇာရံဓမ္မံဒိသဟေတု အဝိဇာရောဓမ္မောဝိဇတိအတုပစ္စယသဗ္ဗဒါနဝဟေတုံအဘိတိကံဓမ္မံဒိသပေယလာဟေတုံအဘိတိကံဓမ္မံဒိသပေယလာ ဟေတုံပိတိသကံဓမ္မံဒိသပေယလာ ဟေတုံနာပိတိသကံဓမ္မံဒိသပေယလာဟေတုံဒုက္ခသကံဓမ္မံဒိသပေယလာဟေတုံဓာတုကလာကဏ္ဍနာမံဒိသပေယလာဟေတုံဥပခာသကဏ္ဍနာမံဒိသပေယလာ ဟေတုံနာဝကသာကနာနာမပဋိစ္စာပေယလာ ဟေတုံကာမဝဇရဏမံဒိသဗေယလာဟေတုံနာကာမဝဇရဏမံဒိသဗေယလာဟေတုံရူပဝဇရဏမံဒိသဗေယလာဟေတုံနာ ရူပဝဇရဏမံဒိသဗေယလာ ဟေတုံအရူပဝဇရဏမံဒိသဗေယလာဟေတုံနာအရူပဝဇရဏမံဒိသဗေယလာ ဟေတုံပရိယာပါဏံဓမ္မပဋိစ္စာပေယလာ ဟေတုံအပရိယာပါဏံဓမ္မပဋိစ္စာပေယလာ ဟေတုံနေယနိကံဓမ္မပဋိစ္စာပေယလာ ဟေတုံအာနေယနိကံဓမ္မပဋိစ္စာပေယလာဟေတုံနိဒံဓမ္မပဋိစ္စာပေယလာ ဟေတုံအနိဒံဓမ္မပဋိစ္စာပေယလာဟေတုံသာဥဒရံဓမ္မပဋိစ္စာပေယလာဟေတုံနုဒရံဓမ္မပဋိစ္စာပေယလာဟေတုံရဏနာမံဒိသပေယလာဟေတုံရဏနာမံဒိသဟေတုအရဏောဓမ္မော ဩဝိဇတိဟေတုပိစေယတံခိတံဟေတုယာနဝပေယလာအဝိကတိတဝအံခိတံသဘာဒဝိဒါရောဟေတုဒုက္ခဗိဓိဒုက္ခနေတိတံသာယဒုက္ခဒုက္ခဟေတုဒုက္ခသာယတုကံဟေတုံနာမံပဋိသသာယတုကောဟေတုဓမ္မောဥပ္ပစ္စတိဟေတုပစ္စယသဗ္ဗတာဧကံ သာဟိတုကနာဟိတုံဓမ္မံဒိသသာဟိတုကော နာဟိတုဓမ္မောပိစတိဟိတုပိစယဟိတုယာနဝဟေတုတံပြုတ်တာဒုက္ခဟေတုဒုက္ခဟေတုတံပြုတ်တံဟေတုနာမံဒိသဟေတုတံပြုတ်တော် ဟေတုဓမ္မောပိစတိဟေတုပိစယသဘာဒဧကံဟေတုတံပြုတ်တံနာဟေတုနာမံဒိသဟေတုတံပြုတ်တော်နာဟေတုဓမ္မောဥပိစတိဟေတုပိစယသံခိတံဟေတုယာနဝ ေတုသာဟေတုကာဒုက္ခဟေတုဒုက္ခဟေတုံစေဝသာဟေတုကံသဟေတုံဓမ္မံဒိသာဟေတုစေဝသာဟေတုကောဇာဟေတုဓမ္မောဥဝိဇတိဟေတုပစ္စယသဗ္ဗတာဧကံသာဟေတုကံစေဝနာဇာဟေတုံနာဟေတုံဓမ္မံဒိသာသာဟေတုကောစေဝနာဇာဟေတုနာဟိတုဓမ္မောဝိဇတိတုပိစယသဗ္ဗတာဧကံဟိတုဟိတုတံပြုဒ္ဓတုကာဟိတုတုကာ ဟေတုံစေဝါဟေတုသာမြုပ်တင်သာဟေတုံဓမ္မပဋိစ္စာဟေတုစေဝါဟေတုသာမြုပ်တော်စာဟေတုဓမ္မောပိစတိဟေတုပစ္စယသဗ္ဗတာဧကံဟေတုသာမြုပ်တံစေဝနာဇာဟေတုံနာဟေတုံဓမ္မံပဋိစ္ဆာဟေတုသာမြုပ်တော်စေဝနာဇာဟေတုနာဟေတုဓမ္မောဝိဇတိဟေတုမင်းစရာသဗ္ဗတာဧကံနာဟေတုသာဟေတုကဒုက္ခဟေတုဒုက္ခ နာယေတုသာယေတုကံနာယေတုံဓမ္မံဒိသနာယေတုသာယေတုကော နာယေတုဓမ္မောဥပိသတိအတုပစ္စယနာယေတုံအာယေတုကံနာယေတုံဓမ္မံဒိသနာယေတုအာယေတုကော နာယေတုဓမ္မောဥပိသတိအတုပစ္စယဇူလန္တရတုကဟေတုတုကပရိစ္ဆာနိဝါဒပစ္စယသတုကသဗ္ဗေဇယိတုံနာမံဒိသသဗ္ဗေဇယောဣတုဓမ္မောပစ္စတိဣတုပစ္စယသဗ္ဗတာဧကံ သဗ္ဗေဇယံနာဟေတုံဓမ္မံတိစ္ဆာသဗ္ဗေဇယော နာဟေတုဓမ္မောဥပိသတိအတုပိစယသဗ္ဗဒဧကံသင်္ကတံဟေတုံဓမ္မံတိစ္ဆာသင်္ကတောဟေတုဓမ္မောဥပိသတိအတုပိစယသဗ္ဗဒဧကံသင်္ကတံနာဟေတုံဓမ္မံတိစ္ဆာသင်္ကတောနာဟေတုဓမ္မောဥပိသတိအတုပိစယ သဘာဒဟေကံအာနိဒသနာဟေရုံနာမံဒိသာနိဒသနောဟေတုဓမ္မောပစ္စတိဟေတုပစ္စယသဘာဒဟေကံအာနိဒသနာနာဟေရုံဓမ္မံဒိသာနိဒသနောနာဟေတုဓမ္မောဥပစ္စတိဟေတုပစ္စယသံခိတံဟေတုယာတိနိအာရမေကံမေယလာအဝိတေတိနိသံခိတံအပရိကံနေတုံဓမ္မံဒိသာသဗ္ဗတိကောဟေတုဓမ္မောဝိဇ္ဇတိဟေတုပစ္စယသဗ္ဗဒဧကံ အပရိကံနာယေတုံဓမ္မံတိသသပရိကောနာယေတုဓမ္မောဥပိသတိဧတုပစ္စယဒီနီအပရိကံနာယေတုံဓမ္မံတိသပရိကောနာယေတုဓမ္မောဥပိသတိဧတုပစ္စယဒီနီသပရိကံနာယေတုံသာအပရိကံနာယေတုံသာဓမ္မံတိသသပရိကောနာယေတုဓမ္မောဥပိသတိဧတုပစ္စယဒီနိတံခိတံဟေတုယာနဝအာရမေကံမေယလာအညမင်းကြီးစပိယလာအဝိကတိနဝအရူပိ ဟေတုံဓမ္မံတစ္ဆာရူပိဟေတုဓမ္မောဝိဇတိဟေတုပိစယသဗ္ဗတာဧကံရူပိဏဟေတုံဓမ္မံတစ္ဆာရူပိဏဟေတုဓမ္မောဝိဇတိဟေတုပိစယသံခိတံဟေတုယာနဝလောကိယဟေတုံဓမ္မံတစ္ဆာလောကိယောဟေတုဓမ္မောဝိဇတိဟေတုပိစယလောကုတ္တရံဟေတုံဓမ္မံဒိသလောကုံတရောဟေတုဓမ္မောဥပ္ပဇတိဟေတုပစ္စယသဗ္ဗဓာတု လောကိယနာဣဒုံဓမ္မပိစ္ဆာလောကိယောနာဟိတုဓမ္မောဥပ္ပဇတိဣတုပိစ္ဆယလောကုတ္တရနာယေတုံဓမ္မံဒိသာလောကုတ္တရောနာယေတုဓမ္မောဥပိသတိဧတုပစ္စယတိနိလောကိယံနာယေတုံသာလောကုတ္တရနာယေတုံသာဓမ္မံဒိသာလောကိယောနာယေတုဓမ္မောဥပိသတိဧတုပစ္စယတံခိတံဟေတုယပင်သာ ကေနစီဝိညာယံဟေတုံဓမ္မံဒိဋ္ဌဗေယလာနာကေနစီဝိညာယံဟေတုံဓမ္မံဒိဋ္ဌသဗ္ဗဒနဝဟေနာစီဝိညာယံနာဟေတုံဓမ္မံဒိဋ္ဌဗေယလာနာကေနစီဝိညာယံနာဟေတုံဓမ္မံဒိဋ္ဌသဗ္ဗဒနဝအာသဝကောက်စကာဟေတုတုက အာသွေဒုံနာမံဒိသဗေအလာနောအာသွေဟေဒုံနာမံဒိသသံဂိတံအာသဝေနာဟေဒုံနာမံဒိသဗေအလာ နောအာသွေနဟေတုံဓမ္မပိဿသံခိတံသာတဝင်းဟေတုံဓမ္မပိဿပိယလာ အနာတဝင်းဟေတုံဓမ္မပိဿသဗ္ဗဓာတဝေသာတဝင်းနာဟေတုံဓမ္မပိဿပိယလာအနာတဝင်းနာဟေတုံဓမ္မပိဿပိယလာ အာသဝတံမြုံတံဟေတုံဓမ္မပိဿပိယလာ အာသဝဝေမြုံတံဟေတုံဓမ္မပိဿသံခိတံအာသဝတံမြုံတံနာဟေတုံဓမ္မပိဿပိယလာ အာသဝဝေမြုံတံနာဟေတုံဓမ္မပိဿသံခိတံ အာတဝင်စေဝအာတာတဝင်စာဟေတုံဓမ္မံပဋိစ္စာပေယလာအာတဝင်စေဝနောစာအာတဝင်ဟေတုံဓမ္မံပဋိစ္စာအာတဝင်စေဝအာတာတဝင်စာနာဟေတုံဓမ္မံပဋိစ္စာပေယလာအာတဝင်စေဝနောစာအာတဝင်နာဟေတုံဓမ္မံပဋိစ္စာတံခိတံအာတဝင်စေဝအာသောတံပြုတင်စာဟေတုံဓမ္မံပဋိစ္စာပေယလာအာသောတံပြုတင်စေဝနောစာအာတဝင် ဟေတုံဓမ္မံဒိဋ္ဌာအာသဝင်စေဝအာသောတံပြုတ်တင်သာနာယေတုံဓမ္မံဒိဋ္ဌာပေယလာ အာသောတံပြုတ်တင်စေဝနောဇာအာသွင်နာယေတုံဓမ္မံဒိဋ္ဌာအာသောဝိပြုတ်တံနာသွင်အာသွေဟိတုံဓမ္မံဒိဋ္ဌာပေယလာအာသောဝိပြုတ်တံအနာသွေဟိတုံဓမ္မံဒိဋ္ဌာအာသောဝိပြုတ်တံသာသွေနာဟိတုံဓမ္မံဒိဋ္ဌာပေယလာအာသောဝိပြုတ်တံနာသဝံဟာနာဟိတုံဓမ္မံဒိဋ္ဌာ သင်္ညောဇနာတိဒုက္ခဟေတုဒုက္ခသင်္ညောဇနာဟေတုံဓမ္မပဋိစ္ဆပေယလာကန္ထံဟေတုံဓမ္မပဋိစ္ဆပေယလာဩကံဟေတုံဓမ္မပဋိစ္ဆပေယလာယောကံဟေတုံဓမ္မပဋိစ္ဆပေယလာနိဝရဏံဟေတုံဓမ္မပဋိစ္ဆသံခိတံနောပရမတံဟေတုံဓမ္မပဋိစ္ဆသဗ္ဗတာဧကံသံခိတံအန္တရဒုက္ခဟေတုဒုက္ခ အာရမဏေဒုံဓမ္မံဒိဋ္ဌသဘာဒဧကံသာရမဏနာဧဒုံဓမ္မံဒိဋ္ဌသံခိတံနောစိတံဟေဒုံဓမ္မံဒိဋ္ဌသေတိကံဟေဒုံဓမ္မံဒိဋ္ဌစိတ်တသံပြုတ်တံဟေဒုံဓမ္မံဒိဋ္ဌစိတ်တသံတတံဟေဒုံဓမ္မံဒိဋ္ဌစိတ်တသမုဋ္ဌာနံဟေဒုံဓမ္မံဒိဋ္ဌစိတ်တသဘုံဟေဒုံဓမ္မံဒိဋ္ဌစိတ်တနုပရိဝတေဟေဒုံဓမ္မံဒိဋ္ဌစိတ်တသံတတသမုဋ္ဌာနံ ဟေတုံဓမ္မပဋိစ္ဆာစိတ်ဓာတံသာတာသမုဋ္ဌာနာရဟဘဝေတုံဓမ္မပဋိစ္ဆာစိတ်ဓာတံသာတာသမုဋ္ဌာနာနုပရိဝတေဟေတုံဓမ္မပဋိစ္ဆာဘာဟိရံဟေတုံဓမ္မပဋိစ္ဆာနောဥပါရာဟေတုံဓမ္မပဋိစ္ဆာဥပါရဏံဟေတုံဓမ္မပဋိစ္ဆာပေယလာနုပါဒိဏံဟေတုံဓမ္မပဋိစ္ဆာဥပါဒာနာကောက်ဇံကအနုဟေတုတုကဥပါဒာနာဟေတုံဓမ္မပဋိစ္ဆာပေယလာကိလေသာကောက်ဇံဟေတုတုက ကိလေသာဟေတုံဓမ္မံဒိဋ္ဌပေအလာပိဋ္ဌိဒုက္ခဟေတုဒုက္ခသဒနေနာပါတပံဟေတုံဓမ္မံဒိဋ္ဌပေအလာနာသဒနေနာပါတပံဟေတုံဓမ္မံဒိဋ္ဌဘာဝနာယပါဒမံဟေတုံဓမ္မံဒိဋ္ဌပေအလာနာဘာဝနာယပါဒမံဟေတုံဓမ္မံဒိဋ္ဌသဒနေနာပါတပဟေတုကံဟေတုံဓမ္မံဒိဋ္ဌပေအလာနာသဒနေနာပါတပဟေတုကံဟေတုံဓမ္မံဒိဋ္ဌဘာဝနာယပါတပဟေတုကံ ဟေတုံဓမ္မံဒိသဗေယလာနာဘာဝနာယပါတဗ္ဗဟိတုကံဟေတုံဓမ္မံဒိသသဝိတကံဟေတုံဓမ္မံဒိသဗေယလာအဝိတကံဟေတုံဓမ္မံဒိသဗေယလာသဝိဇာရံဟေတုံဓမ္မံဒိသဗေယလာအဝိဇာရံဟေတုံဓမ္မံဒိသဗေယလာသဗ္ဗိတိကံဟေတုံဓမ္မံဒိသဗေယလာအပိတိကံဟေတုံဓမ္မံဒိသတံခိတံပိတိသောတံဟေတုံဓမ္မံဒိသဗေယလာနာပိတိသောတံဟေတုံဓမ္မံဒိသဗေယလာ ဒုက္ခသာတံဟေတုံဓမ္မပိဿာပိယလာနဒုက္ခအတကတံဟေတုံဓမ္မပိဿာပိယလာဥပခာတကတံဟေတုံဓမ္မပိဿာပိယလာနာဝကသကတံဟေတုံဓမ္မံဒိဋ္ဌပိယလာကာမဝဆရံဟေတုံဓမ္မံဒိဋ္ဌပိယလာနာကာမဝဆရံဟေတုံဓမ္မံဒိဋ္ဌပိယလာရူပဝဆရံဟေတုံဓမ္မံဒိဋ္ဌပိယလာနာရူပဝဆရံဟေတုံဓမ္မံဒိဋ္ဌပိယလာအရူပဝဆရံ ဟေတုံဓမ္မံဒိဋ္ဌပိယလာနာအရူပဝဆရံဟေတုံဓမ္မံဒိဋ္ဌပိယလာပရိယာပါဏံဟေတုံဓမ္မံဒိဋ္ဌပိယလာအပရိယာပါဏံဟေတုံဓမ္မံဒိဋ္ဌပိယလာနေယာနိကံဟေတုံဓမ္မံဒိဋ္ဌပိယလာအနေယာနိကံဟေတုံဓမ္မံဒိဋ္ဌပိယလာနိယတံဟေတုံဓမ္မံဒိဋ္ဌပိယလာအနိတံဟေတုံဓမ္မံဒိဋ္ဌပိယလာ သာဥဒရံလေဟေတုံဓမ္မံဒိသပေယလာနုဒရံဟေတုံဓမ္မံဒိသပေယလာသဗ္ဗဓာတုရဏံဟေတုံဓမ္မံဒိသပေယလာရဏံဟေတုံဓမ္မံဒိသရဏောဟေတုဓမ္မောဥပိသတိဟေတုပစ္စယသံခိတံရဏံနာဟေတုံဓမ္မံဒိသရဏောနာဟေတုဓမ္မောဥပိသတိဟေတုပစ္စယအဘာဒဝိဒါရောဓမ္မာနုလောမိဒုက္ခဒုက္ခအဘာဒနာနိဋ္ဌိတံ အနုလောမပဋ္ဌာနံနိဋ္ဌိတံအဘိဓမ္မာပိရကဓမ္မပစ္စနိယတိကပဋ္ဌာနာပါဠိနမောတသာဝဒေါရဒေါသမနာမုဒ္ဒတာနမောတသာဝဒေါရဒေါသမနာမုဒ္ဒတာနမောတသာဝဒေါရဒေါသမနာမုဒ္ဒတာကုသလတိကပရိစ္ဆာဝါရပစ္စယစတုကဟေတုအာရမဏ နာကုသလနာမပဋိဇာနာကုလောဓမ္မောဝိဇတိအတုပစ္စယကုသလံမြာဒနိကံကဏံပဋိဇာအာကုသလဗျာဒတယောခန္ဓာစိတ်တသမုဒ္ဒါတင်ဇရူပံပေယလာ တွေ့ခဏိပဋိဇာတွေ့ခဏစိတ်တသမုဒ္ဒါတင်ဇရူပံနာကုသလံဓမ္မံပဋိဇာနာကုသလောဓမ္မောဝိဇတိအတုပစ္စယနာကုသလံဓမ္မံပဋိဇာနာဗျာဒော နာမောဝိဇတိယတုပိစယနာကုလန္နာမပိဿာနာကုလောဇာနာပြံဒောဇာဓမ္မဥပိဇန္တိယတုပိစယနာကုလန္ဓမ္မပိဿာနာကုလောဇာနာကုလောဇာဓမ္မဥပိဇန္တိယတုပိစယပင်စာနာကုသလံဓမ္မံဒိသနာကုသလောဓမ္မောဝိဇတိဣတုပစ္စယနာကုသလံဓမ္မံဒိသနာကုသလောဓမ္မောဝိဇတိဣတုပစ္စယ နာကုသလံဓမ္မံဒိသနာဗျာတောဓမ္မောပိစတိဣတုပိစယနာအကုသလံဓမ္မံဒိသနာကုသလောဇာနာဗျာတောဇာဓမ္မဝိဇန္တိဣတုပိစယနာကုသလံဓမ္မံဒိသနာကုသလောဇာနာကုသလောဇာဓမ္မဝိဇန္တိဣတုပိစယပိစနာဗျာဒံဓမ္မံဒိသနာဗျာတောဓမ္မောပိစတိဣတုပိစယနာဗျာဒံ ဓမ္မံပဋိဇာနာကုသလောဓမ္မောပိစတိအတုပစ္စယနာဗျာဒံဓမ္မံပဋိဇာနာကုသလောဓမ္မောပိစတိအတုပစ္စယနာဗျာဒံဓမ္မံပဋိဇာနာကုသလောသာနာဗျာဒောဇာဓမ္မဝိဇာတိတုပစ္စယနာဗျာကတံဓမ္မံဒိသနာအကုသလောဇာနာဗျာဒောဇာဓမ္မဝိဇာတိတုပစ္စယနာဗျာတံဓမ္မံဒိသနာကုသလောဇာ နာကုသလောဇာဓမ္မဝိဇာနိတုပိစေယသနာကုသလင်ဇာနာဗျာလင်ဇာဓမ္မံတိဇာနာကုသလောဓမ္မောပိစတိဟိတုပိစေယနာကုသလင်ဇာနာနာဗျာလင်ဇာဓမ္မံတိဇာနာကုသလောဓမ္မောပိစတိဟိတုပိစေယနာကုသလင်ဇာနာဗျာလင်ဇာဓမ္မံတိဇာနာဗျာတော့ဓမ္မောပိစတိဟိတုပိစေယ နာကုသလင်္ဇာနာဗျာတင်္ဇာဓမ္မံဒေဇာနာကုလောဇာနာဗျာဒောဇာဓမ္မာဥပိ္ပဇန္တိဟေတုပိစယနာကုသလင်္ဇာနာဗျာတင်္ဇာဓမ္မံဒေဇာနာကုလောဇာနာအကုလောဇာဓမ္မာဥပိ္ပဇန္တိဟေတုပိစယပင်္ဇာနာအကုသလင်္ဇာနာဗျာတင်္ဇာဓမ္မံဒေဇာနာကုသလောဓမ္မောဝိသတိတုဝိဇယနာကုသလင်္ဇာနာဗျာတင်္ဇာဓမ္မံဒေဇာနာ နာအကုသလောဓမ္မဝိဇ္ဇတိတုဝိဇ္ဇယနာအကုသလံသာနာအဗျာတင်ဇဓမ္မပရိစ္ဆာနာဗျာတော်ဓမ္မဝိဇ္ဇတိတုဝိဇ္ဇယနာအကုသလံသာနာအဗျာတင်ဇဓမ္မပရိစ္ဆာနာအကုသလောဇာနာဗျာတော်ဇာဓမ္မဝိဇ္ဇတိတုဝိဇ္ဇယနာအကုသလံသာနာဗျာတင်ဇဓမ္မပရိစ္ဆာနာကုသလောဇာနာကုသလောဇာဓမ္မဝိဇ္ဇတိတုဝိဇ္ဇယပင်္စာ နာကုသလင်သာနာ ကုသလင်သာဓမ္မံဒိသနာကုလောဓမ္မောဝိဇတိဟေတုပစ္စယနာကုသလင်သာနာကုသလင်သာဓမ္မံဒိသနာကုလောဓမ္မောဩဝိဇတိဟေတုပစ္စယနာကုသလင်သာနာအကုသလင်သာဓမ္မံဒိသနာကုသလောသာနာကုသလောသာဓမ္မဝိဇတိဟေတုပစ္စယတိနိနာကုသလံဓမ္မံဒိသနာကုလောဓမ္မောဩဝိဇတိအာရမဏပစ္စယတံခိတံ ဟေတုယာဧကုနတိန်သာအာရမနိစတုဝိတပိယလာအာဝိဒေဧကုနတိန်သာအာဇာတဝါရံပိပစ္စယဝါရံပိနေတယဝါရံပိသံသတ္တဝါရံပိသံပြုတ်တဝါရံပိပရိစ္ဆဝါရတတိတံကုသလတိကပညာဝါရပစ္စယစတုကဟေတုအာရမနာတိနာကုလောဓမ္မောနာကုလသာရမတာဟေတုပစ္စေနာပစ္စယောပေယလာ နာကုလောဓမ္မောနာကုသလသာဓမ္မတာအာရမဏပိစေနာပိစယောနာကုလောဓမ္မောနာကုသလသာဓမ္မတာအာရမဏပိစေနာပိစယောနာကုသလဓမ္မောနာဗျာဒတဓမ္မတာအာရမဏပိစေနာပိစယောနာကုသလောဓမ္မောနာကုသလသာဇာနာဗျာဒတသာဓမ္မတာအာရမဏပိစေနာပိစယောနာကုသလောဓမ္မောနာကုသလသာဇာနာဗျာဒတသာဓမ္မတာအာရမဏပိစေနာပိစယော နာကုသလဓမ္မောနာကုသလသံသာနာကုသလသံသာဓမ္မတာရမနာပိစိနာပိစိယောသာနာကုသလဓမ္မောနာအကုသလသာဓမ္မတာအာရမနာပိစိနာပိစိယောသာနာဗျာဒောဓမ္မောနာဗျာတသာရမတာအာရမနာပိစိနာပိစိယောသာနာကုသလောသာနာဗျာဒောသာဓမ္မနာကုသလသာဓမ္မတာအာရမနာပိစိနာပိစိယောသာနာကုသလောသာနာဗျာဒောသာဓမ္မနာကုသလသာဓမ္မတာ အာရမဏပိစေနာပိစေယောသာနာကုသလောသာနာအကုသလောသာဓမ္မနာအကုသလသာဓမ္မသာရမဏပိစေနာပိစေယောသာနာကုသလောဓမ္မောနာကုသလသာရမသာတိပိပိစေနာပိစေယောနန္ဒရပိစေနာပိစေယောတမနန္ဒရပိစေနာပိစေယောသာဇာတာပိစေနာပိစေယောညမညာပိစေနာပိစေယောနေတ္တယပိစေနာပိစေယောဥပနေတ္တယပိစေနာပိစေယော ပုရိဇာတပိစေနာပိစေယောနာကုလောဓမ္မောနာအာကုသလသာရမတာပုရိဇာတပိစေနာပိစေယောပိယလာနာကုသလောဓမ္မောနာကုသလသာသနာကုသလသာသရမတာပုရိဇာတပိစေနာပိစေယောသာနာကုသလောဓမ္မောနာကုသလသာရမတာပုရိဇာတပိစေနာပိစေယောနာအာကုသလောဓမ္မောနာကုသလသာဓမ္မတာပုရိဇာတပိစေနာပိစေယောပိယလာ နာကုသလဓမ္မောနာအကုသလသာသနာအကုသလသာသနာမတ္တာပုရိသတာပိစေနာပိစယောသာနာကုလောသာနာကုလောသာနာမနာကုသလသာနာမတ္တာပုရိသတာပိစေနာပိစယောနာကုလောသာနာကုလောသာနာမနာအကုသလသာဓမ္မတ္တာပုရိသတာပိစေနာပိစယောပိယလာနာကုလောသာနာအကုသလောသာဓမ္မာ နာအကုသလသာဇာနာအကုသလသာဇာနာမတာပုရိသာတာပစ္စေနာပစ္စယောသတံခိတံဟေတုယာဧကုဏရိန္ဒာအာရမေသတိန္ဒာဒိမတိယပင်သတိန္ဒာအနန္တရေသတုတ်တိန္ဒာသမန္တန္တရေသရုတ်တိန္ဒာသာဇာတိဧကုဏရိန္ဒာညမင်းကြီးသတုဝိတာနှိတ်တိသတုတ်တိန္ဒာဥပါနေတိသတိန္ဒာပုရိသာတိအာဓာရတမစ္ဆာဇာတိအာဓာရတသေဝနိစတုဝိတာကာမေဧကုဏရိန္ဒာ ဝိဘာဂေနဝအာရိဧကုဏတိန်သပေယလာအဝိတိစတုတ်တိန်သယထာကုသလတိကေပညာဝါရသနုလောမံပိပစ္စနိယံမိနုလောမပစ္စနိယံပိပစ္စနိယနုလောမံပိကဏိတံဧဝံဂဏိတဗံဝရဏတိကပရိစ္ဆာဝါရနာတုခာယဝရဏယသံပြုတ်တနာမံပရိစ္ဆာနာတုခာယဝရဏယသံပြုတ်တော်ဓမ္မောဝိဇ္ဇတိဧတုပစ္စယ နာဒုက္ခယဝရဏယသံယုတ်တာနာမံဒိသနာဒုက္ခယနာဒုက္ခယဝရဏယသံယုတ်တော်ဓမ္မောဝိဇတိဟိတုပိစေယနာဒုက္ခယဝရဏယသံယုတ်တာနာမံဒိသနာအဒုက္ခမဒုက္ခယဝရဏယသံယုတ်တော်ဓမ္မောဝိဇတိတုပိစေယနာဒုက္ခယဝရဏယသံယုတ်တာနာမံဒိသနာဒုက္ခယဝရဏယသံယုတ်တော်ဇာနာဒုက္ခမဒုက္ခယဝရဏယသံယုတ်တော်ဇာနာမဥပိသန္တိဟိတုပိစေယ နာဒုက္ခယဝရဏယသံယုတ်တနာမံဒိသနာဒုက္ခယဝရဏယသံယုတ်သောသာနာဒုက္ခမဒုက္ခယဝရဏယသံယုတ်သောသာဓမ္မဥပိသံတိဣတုပစ္စယနာဒုက္ခယဝရဏယသံယုတ်တနာမံဒိသနာဒုက္ခယဝရဏယသံယုတ်သောသာနာဒုက္ခယဝရဏယသံယုတ်သောသာဓမ္မဥပိသံတိဣတုပစ္စယ နာတုခာယဝရဏာယသံယုတ်တနာမံပဋိဇာနာတုခာယဝရဏာယသံယုတ်သောသာနာဒုက္ခယဝရဏယသံယုတ်သောသာနာဒုက္ခမဒုက္ခယဝရဏယသံယုတ်သောသာဓမ္မဥပ္ပဇာတိဟေတုပစ္စယနာဒုက္ခယဝရဏယသံယုတ်တနာမံပဋိဇာနာဒုက္ခယဝရဏယသံယုတ်သောဓမ္မဥပ္ပဇာတိဟေတုပစ္စယသတ္တ ဒါဒုက္ခမဒုက္ခယဝရဏယသံပြုတ်တန္တမံပဋိဇာနာအဒုက္ခမဒုက္ခယဝရဏယသံပြုတ်တော်ဓမ္မောဝိသတိတုဝိဇယတတ္တသံခိတံဝိပါကတိကပရိစ္ဆဝါရဏဝိပါကံဓမ္မံပရိစ္ဆနာဝိပါကောဓမ္မောပိစတိအတုပိစယပေယလား နာဝိပါကဓမ္မဓမ္မပရိစ္ဆာနာဝိပါကဓမ္မဓမ္မောဝိသတိအတုပိစယပေယလာနာနေဝဝိပါကနာဝိပါကဓမ္မဓမ္မပရိစ္ဆာနာနေဝဝိပါကနာဝိပါကဓမ္မဓမ္မောဝိသတိအတုပိစယသံခိတံဥပါရိဏတိကပရိစ္ဆာဝါရနာဥပါရိနုပါရဏိယံဓမ္မံပရိစ္ဆာနာဥပါရိနုပါရဏိယောဓမ္မောဥပိသတိအတုပိစယပေယလာ နာနုပါရိနုပါရဏိယံနာမံဒိသနာနုပါရိနုပါရဏိယောဓမ္မောပိစတိအတုပိစယပေယလာနာနုပါရိနာနုပါရဏိယံနာမံဒိသနာနုပါရိနာနုပါရဏိယောဓမ္မောပိစတိအတုပိစယသံခိတံသံကိလေဓာတိကပရိစ္ဆဝါရနာသံကိလေဓာသံကိလေတိကံနာမံဒိသနာသံကိလေဓာသံကိလေတိကောဓမ္မောပိစတိအတုပိစယပေယလာ နာတံကိလေသာတံကိလေတိကံဓမ္မံဒိသနာအတံကိလေသာတံကိလေတိကောဓမ္မောဝိဇတိဟတုပိစယပေယလာနာအတံကိလေသာအတံကိလေတိကံဓမ္မံဒိသနာတံကိလေသာအတံကိလေတိကောဓမ္မောဝိဇတိအတုပစ္ဆေယတံခိတံဝိတကတိကပရိစ္ဆဝါရ နာသဝိရကာသဝိဇာရံဓမ္မံဒိဇာနာသဝိရကာသဝိဇာရောဓမ္မောပိသတိဟေတုပစ္စယပေယလာနာဝိရကဝိဇာရမတံဓမ္မံဒိဇာနာဝိရကဝိဇာရမတောဓမ္မောပိသတိဟေတုပစ္စယပေယလာနာဝိရကဝိဇာရံဓမ္မံဒိဇာနာဝိရကဝိဇာရောဓမ္မောပိသတိဟေတုပစ္စယတံခိတံပိဋိတိက ပရိဇာဝါရာနာပိတိသာကံဓမ္မံပရိဇာနာပိတိသာတောဓမ္မောပိစတိဣတုပိစယဘေယလာနာတုခာသာကံဓမ္မံပရိဇာဘေယလာနာဥပခာသာကံဓမ္မံပရိဇာသံခိတံဒါသနာတိကပရိဇာဝါရာနာဒသနေနာဘာဒမံဓမ္မံပရိဇာဘေယလာနာဘာဝနာယာဘာဒမံဓမ္မံပရိဇာဘေယလာနာနေဝါဒသနေနာနာဘာဝနာယာဘာဒမံဓမ္မံပရိဇာသံခိတံဒါသနာဟေတုတ်တိက ပရိစ္ဆဝါရာဏဒသေနာပါဒဘာဟိတုကန္တမံပရိစ္ဆပေယလာ နာဘာဝနာယပါဒဘာဟိတုကန္တမံပရိစ္ဆပေယလာ နာနေဝဒသေနာနာဘာဝနာယပါဒဘာဟိတုကန္တမံပရိစ္ဆသံခိတံအာဇယကာမိတိကာပရိစ္ဆဝါရာနာနာ အာဇယကာမိဓမ္မံပရိစ္ဆပေယလာနာအပါဇယကာမိဓမ္မံပရိစ္ဆပေယလာ နာနေဝါဇယဂာမိနာဘာဇယဂာမိန်ဓမ္မံပဋိစ္ဆာသံခိတံတိခတိကပဋိစ္ဆာဝါရနာတိခံဓမ္မံပဋိစ္ဆာပေယလာနာအတိခံဓမ္မံပဋိစ္ဆာပေယလာနာနေဝါတေကနာတေကံဓမ္မံပဋိစ္ဆာသံခိတံပရိဒတိကပဋိစ္ဆာဝါရနာပရိဒနာမံပဋိစ္ဆာပေယလာနာမေကတံဓမ္မံပဋိစ္ဆာပေယလာနာ ပမာဏံဓမ္မံပဋိစ္ဆာသံခိတံ ပရိဒါရမဏတိကပရိဇာဝါရနပရိဒါရမဏဓမ္မံပရိဇာပိယလာနမေဂရမဏဓမ္မံပရိဇာပိယလာနဗမနာရမဏဓမ္မံပရိဇာတံခိတံဣနတိကပရိဇာဝါရနဣနံဓမ္မံပရိဇာပိယလာနမေဇိမံဓမ္မံပရိဇာပိယလာနပဏိတံဓမ္မံပရိဇာတံခိတံ မိစ္ဆာတတိကပရိစ္ဆာဝါရဏမိစ္ဆာတတိတံဓမ္မံတိစ္ဆာပိယလာနာသမ္မာတဏိတံဓမ္မံတိစ္ဆာပိယလာ နာအနိတံဓမ္မံတိစ္ဆာတံခိတံမေဃာရဏတိကပရိစ္ဆာဝါရဏမေဃာရဏဓမ္မံတိစ္ဆာပိယလာဓမ္မေဃဟိတုကံဓမ္မံတိစ္ဆာပိယလာ နာမေဃာတိတေဓမ္မံတိစ္ဆာတံခိတံဥပ္ပန္နတိကပရိစ္ဆာဝါရဏ ဒါနုဘာနံဓမ္မံပရိသသာနုဘံတော်ဓမ္မောပိသတိအတုပိစယနာနုဘာနံဓမ္မံပရိသနာဥပါတိဓမ္မောပိသတိဟေတုပိစယနာနုဘာနံဓမ္မံပရိသနာနုဘာနောသာနာဥပါရိသဓမ္မဝိဇန္တိတုပိစယနာဥပါတိဓမ္မံဒိသနာဥပါတိဓမ္မောဝိဇတိဟိတုပိစယနာဥပါတိဓမ္မံဒိသနာနုပ္ပန္နောဓမ္မောဝိဇတိဟိတုပိစယ နာဥပါရိဓမ္မံသစ္စာနာနုပ္ပန္နောသာနာဥပါရိသဓမ္မဥပ္ပဇံတိဧတုပစ္စယနာနုပ္ပန္နံသာနာဥပါရိသဓမ္မံသစ္စာနာနုပ္ပန္နောဓမ္မဥပ္ပဇတိဧတုပစ္စယနာနုပ္ပန္နံသာနာဥပါရိသဓမ္မံသစ္စာနာဥပါရိဓမ္မဥပ္ပဇတိဧတုပစ္စယနာနုပ္ပန္နံသာနာဥပါရိသဓမ္မံသစ္စာနာနုပ္ပန္နောသာ နာဥပါရိသရာမဥပိသန္တိဟိတုပစ္ဆေယတံခိတံအဒီတတိကပရိဇာပရိဇာတိဝါဒာဓာတိဒါနမံပစ္ဆနာတိတောဓမ္မောပိသတိအတုပစ္စယတံခိတာနာအတိတောဓမ္မောနာတိတသာရမတာဟိတုပစ္စေနာပစ္စယောနာတိတောဓမ္မောနာအနာဂတသာရမတာဟိတုပစ္စေနာပစ္စယောနာအတိတောဓမ္မောနာအတိတသာဇာနာအနာဂတသာဇာနာမတာဟ ဟေတုပစ္စေနပစ္စေယောနအနာဂတောဓမ္မောနအနာဂတသာရမတာဟေတုပစ္စေနပစ္စေယောနအနာဂတောဓမ္မောနအတိတသာရမတာဟေတုပစ္စေနပစ္စေယောနအနာဂတောဓမ္မောနအတိတသာဇာနအနာဂတသာဇာနမတာဟေတုပစ္စေနပစ္စေယောနအတိတောဇာနအနာဂတောဇာဓမ္မာနအတိတသာဓမ္မတာဟေတုပစ္စေနပစ္စေယောနအတိတောဇာ နာနာဒောဇာဓမ္မာနာနာရတ္တရမတ္တဟိတုပစ္စေနာပစ္စယောနာအတိဒောဇာနာနာဒောဇာဓမ္မာနာတိတသာဇာနာနာရတ္တဇာဓမ္မတဟိတုပစ္စေနာပစ္စယောတံခိတံအတိဒါရမဏတိကပရိစ္ဆာဝါရဏအတိဒါရမဏဓမ္မံပရိစ္ဆာပိယလာနာနာဒါရမဏဓမ္မံပရိစ္ဆာပိယလာနာပိစုဗ္ဗာနာရမဏဓမ္မံပရိစ္ဆာတံခိတံဣဇာတတိကပရိစ္ဆာဝါရဏ နာယဇတံဓမ္မပရိစ္ဆာနာယဇတောဓမ္မောပိသတိဣတုပိစယနာဗိဓာဓမ္မပရိစ္ဆာနာဗိဓာဓမ္မောပိသတိဣတုပိစယသံခိတံဣဇဒါရဏတိကပရိစ္ဆာဝါရနာယဇဒါရဏဓမ္မပရိစ္ဆာနာယဇဒါရဏဓမ္မောပိသတိဣတုပိစယနာဣဇဒါရဏဓမ္မပရိစ္ဆာနာဗိဓာရဏဓမ္မောပိသတိဣတုပိစယ နဗိဓာရမဏဓမ္မံပိသနာအဗိဓာရမဏဓမ္မောဝိသတိဣတုပစ္စယနဗိဓာရမဏဧကံနဗိဓာရမဏဓမ္မံပိသနာဣဇာဓာရမဏဓမ္မောဝိသတိဣတုပစ္စယသံခိတံ သာနိဒသနာတိကပရိစ္ဆဝါရနာသာနိဒသနာသဗ္ဗိကံဓမ္မံပရိစ္ဆာနာသာနိဒသနာသဗ္ဗိကောဓမ္မောဝိဇ္ဇတိတုဝိဇ္ဇာနာသာနိဒသနာသဗ္ဗိကံဓမ္မံပရိစ္ဆာနာအာနိဒသနာသဗ္ဗိကောဓမ္မောဝိဇ္ဇတိတုဝိဇ္ဇာနာသာနိဒသနာသဗ္ဗိကံဓမ္မံပရိစ္ဆာနာအာနိဒသနာပိကောဓမ္မောဥပ္ပဇ္ဇတိဟေတုပစ္စယံ နာသာနိဒသနာသဗ္ဗိကံဓမ္မံဒိသာနာသာနိဒသနာသဗ္ဗိဃောသနာနိဒသနာဓိဃောသဓမ္မဥပိသံတိဟေတုပိစေယနာသာနိဒသနာသဗ္ဗိကံဓမ္မံဒိသာနာနိဒသနာသဗ္ဗိဃောသနာအနိဒသနာအဗ္ဗိဃောသဓမ္မဥပိသံတိဟေတုပိစေယနာသာနိဒသနာသဗ္ဗိကံအမံဒိသာနာသနိဒသနာသဗ္ဗိယောဇာနာအာနိဒသနာအသဗ္ဗိယောဇာဓမ္မာ ဥပိသံတိဟေတုပစ္စယနာနိရတနာသပတိကံဓမ္မံဒိဋ္ဌာနာအာနိရတနာသပတိကောဓမ္မောဝိဇ္ဇတိဟေတုပစ္စယနာအာနိရတနာသပတိကံဓမ္မံဒိဋ္ဌာနာသာနိရတနာသပတိကောဓမ္မောဝိဇ္ဇတိဟေတုပစ္စယနာအာနိရတနာသပတိကံဓမ္မံဒိဋ္ဌာနာနိရတနာအပိကောဓမ္မောဝိဇ္ဇတိဟေတုပစ္စယ နာနိဒသနာ သပ္ပိကံဓမ္မံပရိစ္ဆာနာသနိဒသနာသပ္ပိဝောဇာနာနိဒသနာအပ္ပိဝောဇာဓမ္မဥပိသန္တိဟေတုပစ္စယနာနိဒသနာသပ္ပိကံဓမ္မံပရိစ္ဆာနာနိဒသနာသပ္ပိဝောဇာနာအာနိဒသနာပိခောဇာဓမ္မဥပိသန္တိဟေတုပစ္စယနာအာနိဒသနာ သပ္ပိကံဓမ္မံပရိစ္ဆာနာသနိဒသနာသပ္ပိဝောဇာနာနိဒသနာသပ္ပိဝောဇာဓမ္မ ဥပ္ပဇန္တိဟေတုပစ္စယနာအာနိဒသနာသပ္ပိကံနာ အာနိဒသနာအပ္ပိကံဓမ္မံဒိသနာအာနိဒသနာအပ္ပိကောဓမ္မောဝိဇတိတုဝိဇယနာနိဒသနာအပိကံဓမ္မံဒိသနာသနိဒသနာသတိဟောဓမ္မောဝိဇတိတုဝိဇယနာသနိဒသနာသပိကံဓမ္မံဒိသနာအနိဒသနာသတိကောဓမ္မောဝိဇတိဟေတုပိစယသာ နာသနိဒသနာသဗ္ဗတိကံသာနာအနိဒသနာသဗ္ဗတိကံအပ္ပရိကံသာဓမ္မံဒိသနာသနိဒသနာသဗ္ဗတိကောဓမ္မောဥပ္ပဇတိဟေတုပစ္စယသာနာသနိဒသနာသဗ္ဗတိကံသာနာအာနိဒသနာသပတိကံသာဓမ္မမရိဇာနာသနိဒသနာသပတိကောဓမ္မောဥပ္ပဇတိဟေတုပစ္စယသံခိတံဟေတုယာဒိန်သာပေယလာအဝိဒေဒိန်သာ ယထာကုသလတိကေသာဇာတာဝါရံမိပစ္စယဝါရံမိနိတ္တဝါရံမိတံတထဝါရံမိတံပြုတ်တဝါရံမိပညာဝါရံမိကဏိတံဧဝံဂဏိတပံဓမ္မပစ္စနိတိကပဋ္ဌာနံနိဋ္ဌိတံ